အခန်းကြီး26အငယ်1မှ8ယူဒပြည်သူပြည်သားအပေါင်းတို့သည်အသက်16နှစ်ရှိသောသားတော်အောစီကိုယူ၍ခမည်းတော်အာမစီအရာ၌နန်းတင်ကြ၏ထိုမင်းသည်ခမည်းတော်တည်သောနောက် အေလုမြို့ကိုပြုစု၍ယူဒနိုင်ငံတဲသို့တွင်ပြန်၏အောစီသည်အသက်16နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌ 52နှစ်စိုးစံလေ၏မေတော်ကားယေရုရှလင်မြို့သူယေခေါလိအမည်ရှိ၏ထိုမင်းသည် ခမည်းတော်အာမစီပြုသည်မြအတိုင်းသာဝရဘုရားရှေ့တော်၌တရားသောအမှုကိုပြု၏ဘုရားသခင်၏ဗျာဒိတ်ယူပါယုံကိုနားလေသောဇာခရိလက်ထက်၌အိုစီမင်းသည်ဘုရားသခင်ကို စီးကပ်၏သာဝရဘုရားကိုစီးကပ်သော ကာလပတ်လုံးဘုရားသခင်သည်အကြံထမြောက်ရသောအခွင့်ကို ပေးတော်မူ၏ထိုမင်းသည်စစ်ချီ၍ ဖိလိတိလူတို့ကိုတိုက်သဖြင့်ဂါသမြို့ယိုယာဘနေမြို့ယိုအာဆုတ်မြို့ယိုတို့ကိုဖြိုဖျက်ပြီးမှအာဆုတ်မြို့ပတ်လေဖိလိတိပြည်အရရ၌မြို့တစ်တို့ကိုတီထောင်လေ၏ဘုရားသခင်သည်ဖိလိတိလူဂုရပါလမြို့မှနေသောအာရဗ်လူ မခုနေလူတို့တစ်ဖက်၌သူ့ကိုမဆတော်မူ၏အာမုံအမျိုးသားတို့သည်လည်းဩစီမင်းအားလက်ဆောင်ပနာတို့ကိုဆက်ကြ၏သူသည် အလွန်ကိုကို ခိုင်ခန့်စေသဖြင့်တည်င်းတော်သည်အေဂုတုပြည်တိုင်အောင်ကြော်စိုးလေ၏အငယ်ကိုမဆငါဩစီမင်းသည်ယေရုရှလင်မြို့ဒုံတကားဂျိုင်းတကားမြို့ရိုးကွေ့တကား၌ရဲတိုက်တို့ကို တီ၍ခိုင်ခန့်စေ၏ တော၌လည်းရဲတိုက်တို့ကိုတီ၏ရေတွင်းများကိုလည်းတူ၏ဂျိုင်ဝမ်းရအရနှင့်မြင်းကြီးအရ၌များစွာသောတိုးနွားတို့ကိုစီးပူး၍တောင်အရမြေကောင်းသောအရ၌လေလုတ်သောသူနှင့်စပြည့်ဥယင်ပြုစုသော သူတို့ကိုလည်းစေစား၏ထိုတို့သောအမှုများကိုဝါဒနာရှိ၏။ဩစီမင်း၌တက်စီရေရေလနှင့်တက်အုပ် မာတေယတို့သည်စည်ရင်ယူသည့်အတိုင်းရှင်မြေဤဘူမင်းဟာနနိသည် စီရင်၍အတီးအတီးတက်ဖွဲ့သောစစ်သူရဲဘူချေများရှိကြ၏ထိုတို့ခွန်အားကြီးသောသူရဲ့အဆွေမျိုးအလိုက်အကြီးအကဲလှုပ်သောသူအပေါင်းကား2600ဒီထိုတို့အကြီးကဲလှုပ်တော်သူရန်သူတစ်ဖက်၌ရှင်မြင်းကိုထောက်မှခြင်းဟာ ကြီးသောခွန်အားနှင့်စစ်တိုက်သောသူရဲပေါင်းက39,500ဒီအောစီမင်းဒီလဲဘူချေအပေါင်းတို့အဖို့ဒိုင်းလွှားလှန်တန်ခမောက်လုံးတန်ချလေးကြောက်နှင့် ပြစ်စရာလောက်လွဲတို့ကို ပြင်ဆင်လေ၏လိမ္မာသောသူတို့သည်ညံရှာ၍လှုပ်သောရန်တရားဆက်တို့ကိုလည်းယေရုရှလင်မြို့ရဲတိုက်မြို့ပြအိုးအပေါ်ကမြန်းနှင့်ကြောက်ကြီးကိုပြစ်စရာဖို့ပြင်ဆင်လေ၏ ထိုသို့တကူးကြီးအောင် အထူးသဖြင့်မစခြင်းကိုခံရသည်ဖြစ်၍သိတင်းတော်သည်အနှံ့အပြားကျော်စော၏။16ဩဇိမင်းသည်တန်ခိုးကြီးသောအခါ ကိုအကျိုးနည်းအောင်ထောင်လွှမ်းသောစိတ်ထသဖြင့်မိမိဖျားသခင်သာရဖျားကိုပြစ်မှား၍နန္တာဘောင်းကိုမိရှုရာရစ်ပလင်ပေါ်မှနန္တာဘောင်းကိုမိရှုခြင်းဟာသာရဖျား၏ဗိမာန်တော်ထဲသို့ဝင်လေ၏ယေဘရဟိတ်အာစရီသည်ရဲရင်ချင်းတတ္တိရှိသောသာရဖျား၏အမှုတော်ထံယေဘရဟိတ် ရှစ်ကျိတ်တို့နှင့်တကွာ ရှင်ဘင်အိုးစီနောက်တော်သို့လိုက်၍စီးသားသဖြင့်အိုးအိုးစီမင်းကိုရိုဒီထာဝရဖျံအားနတ်တန်ပေါင်းကိုမိရှို့ခြင်းအမှုနှင့်မဆိုင်ပါနတ်တန်ပေါင်းကိုမိရှို့စေခြင်းဟံခံထားသောအာယုန်သားယေဘရဟိတ်တို့သာ ထိုအမှုနှင့်ဆိုင်ကြပါ၏တန်ရှင်းရာဌာနတဲကထွက်သွားလောကိုရောဒီပြစ်မှားပြီးသာရရှင်ဘုရားသခင်ရှေ့တော်၌ကိုရောအတရေပြက်လိမ့်မည်ဟုဆိုကြလျင်ဩစီမင်းသည်ဒေါသစိတ်ရှိ၍နန္ဒာဘောင်းကိုမိရှို့ခြင်းဟာလင်ပန်းကိုကင်လျက်ယေဘရဟိတ်တို့ကိုအမျက်ထွက်လျင်ဗိမာန်တော်တွင်နန္ဒာဘောင်းကိုမိရှို့ရာယေပလင်အနာယေဘရဟိတ်တို့ရှိမှနူနာသည် ရှင်မြေနဖူး၌ပေါ်လေ၏ ယေဘုဟိမင်းနှင့်ယေဘုဟိအပေါင်းတို့သည်ကြည့်ရှု၍နဖူးတော်၌နူနာစွဲသည်ကိုမြင်လျှင်၊ရှင်ဘုရင်ကို ပြင်သို့နှင်ထုတ်ကြ၏။ရှင်ဘုရင်ကိုယ်တိုင်လည်းထာဝရဘုရားဒဏ်ခတ်တော်မူသောကြောင့်အလျင်အမြန်ထွက်လေ၏။ထိုသို့ဩဇိမင်းကြီးသည်သေသည်တိုင်အောင် နူနာစွဲ၍ခြားနားသောနန်း၌နေရ၏။ဗိမာန်တော်သို့ဝင်သောအခွင့်ကိုမရ။သားတော်ယောသံသည်နန်းတော်ကိုအုပ်စိုး၍နိုင်ငံတော်မှုကိုစီရင်ရ၏။ဩဇိ ပြုမူသောအမှုအရာကြွင်းလေသမျှအစအဆုံးတို့ကိုအာမုတ်သားပရောဖက် ဟေရှာယသည် ရေးထားလေ၏။ဩဇိသည်ဘိုးဘေးတို့နှင့်အိပ်ပျော်၍သူတို့နှင့်အတူသင်္ဂြိုဟ်ခြင်းကိုခံရသော်လည်း၊လူနူဖြစ်သောကြောင့်၊ရှင်ဘုရင်တို့သင်္ချိုင်းနှင့်ဆိုင်သောမြေအကွက်၌သာသင်္ဂြိုဟ်ကြ၏။သားတော်ယောသံသည်ခမည်းတော်အရာ၌နန်းထိုင်၏။